ွန်လ21ရက်2019ခုနှစ်စနေနေ့တဲ့ဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားအနန္တောနန္ဒ၅ပါးတို့နှင့်ကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးဗန္တိတာရမဆရာတော်ဘုရားကြီးနှင့်ဘီလင်းဆရာတော်ဘုရားကြီးစရှိသော ဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်အနန္တတို့ကြောင့်တရားစီကမ္မတန်ဒါနတရင်သုံးနေတိုင်ကြသောဆရာတော်တန်ဃာတော်များနှင့်ယောဂီသူတော်စင်များအလူရှင်လူမများဝေယဝိဆပုဂ္ဂိုလ်များဤရိတ်သာအဘွဲ့ကောပကအဘွဲ့သူဘွဲ့သားများနှင့်သက်ဆိုင်ရာမြင်ရမမြတ်သော ပုဂ္ဂိုလ်တ attva ပါရမီဖြစ်ပေပေါင်းတို့သည် ဘေးရန်ကြောင့်ကြအမှုသောကတွေကင်း၍ကိုယ်စိတ်နှပါအေးအေးမြမြကြည်ကြည်လင်လင်ချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့်မိမိတို့ခန္ဓာမှာပေါ်နေတဲ့ဥပါဒာနဲ့ခန္ဓာယုံနာတရားတွေကိုပေါ်တိုင်းမပြတ်တတိကရှုမှတ်နိုင်ကြသဖြင့်ငွေကြီးလေးကောင်စသောဘေးမှဝေးရာလွတ်ရာကျွတ်ရာအေးရာငြိမ်းရာဖြစ်တဲ့ နိဗ္ဗာန်ဆိုတဲ့ဟူမတောင်ကန်းအေးချမ်းသောနေမြေမှာမိမိတို့ကိုယ်တိုင်ပျော်မွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်ပျော်မွေ့နိုင်သလိုကြကြသောသူတွေကိုလည်းပဲဟူမပကန်းရအောင်စွမ်းဆောင်နိုင်တဲ့အာဇာနည်ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေဖြစ်နိုင်ကြပါစေလို့မေတ္တာစကားပြောကြရင်းနဲ့ဓမ္မသဘင်စတင်လိုက်ပါပြီတဲ့ အာတိဝိသောပမသုတ်တန်တရားတော်ကြီးကိုဟောကြားလာခဲ့တာရက်တော်တော်ကြာသွားပြီအဲနောက်တော့ဟောဖို့ရရက်က၆ရက်မြတ်နဲ့ကျန်တဲ့အဓိပ္ပာယ်တွေကျင့်ကြုံပြီးတော့ဟောကြားသွားရမှာဖြစ်တယ်အခုဒီကြားထဲမှာမနေ့ကအဲနန္ဒီရာကအကြောင်းပုံစံနဲ့တကောဝ ထင်ထင်ရှားရှားသိအောင်ဟောပြပါအောင်လို့တောင်းဆိုချက်ကလေးမနေ့ကရောက်လာတဲ့အတွက်ကြောင့်အဲဒါလေးပြီးခဲ့တဲ့ရက်တုန်းကတော့ဟောတော့ဟောခဲ့ပြီးပါပြီအဲဒီတုန်းကတော့ဒီအဘိုးနဲ့မိနှစ်ယောက်သာဝေကဉာဏ်ဤဖြည့်ပြီးတော့တရားဓမ္မအထုတ်တဲ့အတွက်ကြောင့်ယန္တာဖြစ်သွားတယ်ဆိုတဲ့အကြောင်းကိုဟောကြားခဲ့တာမှတ်မိကြပါလိမ့်မယ်။ အခုနန္ဒီရာဂနဲ့ပတ်သက်ပြီးတော့နည်းနည်းလေးနန္ဒီရာဂကဘာနဲ့တူတော့အတ္တဒိနဲ့တူတယ်တဲ့အတ္တဒိကို လူတိုင်းကြိုက်ကြတယ်တတ္တဝါတိုင်းလည်းကြိုက်ကြတယ်အထုသဖြင့်ခွေးတို့ရှင်သေးတို့သစ်တို့ကြားတို့ဒီလိုတတ္တဝါတွေအလွန်ကြိုက်ကြတယ်အဲဓမ္မဘုရားဆိုလို့ရှိရင်လည်းရင်ကောင်တွေကဝင်ပြီးစားကြတယ်သူလည်းကြိုက်လို့ပေါ့လေအဲတော့အတ္တဒိကို လူတိုင်းမမောကြသလိုတတ္တဝါတိုင်းတတ္တဝါတိုင်းလည်းပဲနန္ဒီရာက နှစ်သက်တက်ဆွဲတဲ့တဏှာနဲ့ပျော်မွေ့နေကြတယ်တဲ့အစဉ်အာယုံကောင်းလေးမှလည်းပျော်မွေ့အဲအစဉ်အာယုံကောင်းလေးကြည့်ရှုပေါ့ဇလန်းနေကြည့်ရှုပြီးတော့ပျော်မွေ့တယ်ကောင်းတဲ့အတန်လေးနားထောင်ပြီးတော့ပျော်မွေ့တယ်ကောင်းတဲ့အနံလေးတွေနမ်းရှုပြီးတော့ပျော်မွေ့တယ်ကောင်းတဲ့ရတာလေးတွေစားတောင်းပြီးတော့ပျော်မွေ့တယ် ကောင်းတဲ့ဒီတွေ့အာယုံကောင်းတဲ့စိတ်ကူးနဲ့တွေးတော်ပြီးတော့အဲ့ဒါနှစ်သက်နေတာအဲ့ဒါနန္ဒီရာကတဲ့အဲမိမိတို့တရားလောကမှာလည်းပဲတရားတိုင်ရင်လည်းပဲမှတ်လို့ကောင်းပြီးတော့ဘာမှပူရာကျင်နာဒုံနာမရှိတက်တောင့်တက်တာနဲ့မှတ်လို့ကောင်းပြီးနေတာလိုချင်တယ်အဲ့ဒါလည်းနန္ဒီရာကပဲဓာတိဥပူရာမကြိုက်ဘူးအေးရာကြိုက်တယ် အေးသမားကလည်းပူတာမကြိုက်ဘူးအေးတာကြိုက်တယ်อืมကိုနှစ်ကိုပြည့်ကျင်တာတွေကိုစိတ်ကူးနဲ့ကြံပန်နှစ်သက်ပြီးတော့နေကြတာတွေတဲ့အဲ့ဒါနန္ဒီရာဂတဲ့သူကဘဝတစ်ကိုလည်းဖြစ်စေတတ်တယ်တဲ့အဲဖြစ်ရဘဝမှာလည်းယုံမွေ့တတ်တယ်တဲ့နှစ်သက်တမ်းပဲခြင်းနဲ့တကွဖြစ်တဲ့အကြောင်းကိုဆက်လက်ပြီးတော့ယေသူရှင်မာသီဆရာတော်ပြည့်ကြီးဟောကြားခဲ့တဲ့ဓမ္မစကြာ သမုဒယသစ္စာခန့်ကဏကမတ္တတဲ့ဝတ္ထုတပုတ်ကိုဖတ်ကြားပြီးတော့ဟောပြပြီးမှဖြစ်ပါတယ်တဲ့ယခုဒီနန္ဒီရာဂလို့ခေါ်တဲ့တဏှာကြောင့်တပံဘဝတိအတ္တဖြစ်နေရတယ်ဆိုတဲ့တာရကဝတ္ထုများနဲ့ပြရမယ်တာရကဝတ္ထုတွေကတော့ရာထောင်မကများစွာရှိပါတယ်အဲ့ဒီများစွာတွေက ပါဠိတက္ကတာမထုတ်နှုတ်ပြီးတော့ဝိတုတပုတ်ပြောပြပါမယ်။တကြိမ်လုံးကမြတ်စွာဘုရားဟာญาတကြိုမြို့သို့ဆုံးကံဝင်တော်မူတယ်။အဲ့ဒီကဝမလေးတကောင်ကို မြင်တော်မူပြီးယုံတော်မူပါတဲ့။ယုံတဲ့အခါသွားတော်များက ဖြူသော ရောင်ကြီးတော်များထွက်လာတာကို မြင်ရလို့ ယုံတော်မူကြောင်းသိရတဲ့တွေ့အရှင်အာနန္ဒာကဘာကြောင့်ပြုံးတော်မူပါသလဲလို့မေးလျှောက်တယ်။မြတ်စွာဘုရားကจิตတအာနန္ဒာဥမာကြည်စံဝမ္မကလေးကိုမြင်ရလားမြင်ပါတယ်ဗျာ။အဲ့ဒီဝမ္မလေးဟာကာကုတံမြတ်စွာဘုရားဤသာသနာတော်တည်ထွန်းစဉ်ကလူဘဝ အမျိုးသမီးအပြစ်မှတေးပြီးသွန်စားကြောင်တကုအနီးမှာကျက်မလေးဖြစ်ခဲ့တယ်။အဲ့ဒီကျက်မဟာသိငတ်ကဖမ်းတုတ်ပြီးစားလို့တရားရှာတယ်။ဒါပေမဲ့လို့စောစောပိုင်းကယောဂီယဟန်တပါရဲ့ကမတန်တရားရွတ်ဆိုနေတဲ့တရားတန်ကိုကြားပြီးကုသိုလ်ဖြစ်ပွားခဲ့လို့အဲ့ဒီကုသိုလ်ရဲ့အစွမ်းကြောင့် လူလောကမှာမင်းဤအိမ်မှာဥပ္ပရီဆိုတဲ့နာမည်နဲ့မင်းသမီးဖြစ်ခဲ့တယ်။အဲ့ဒီမင်းသမီးဟာနောက်ကာလမှာပရပိုက်မှကြောင်း၌ပရပိုက်ပြုနေရင်အိမ်သားတွေကပိုးလောက်တွေကိုကြည်ပြီးဥလူဝကတင်ညာဩဒတတင်ညာကို ဖြစ်စေလျက်ပထမဇံကိုရခဲ့တယ်။ အဲ့ဒီပရမိတ်ဘဝမှာတည်တဲ့အခါပထမဇံမြမဘုံမှာမြမဖြစ်ခဲ့တယ်မြမဘဝမှာစုတည်တဲ့အခါလူလောက၌တတိသမီဖြစ်ခဲ့တယ်အဲ့ဒီတတိသမီဘဝကတည်တဲ့အခါတဲ့ဒီဝတ်မှကလေးဖြစ်နေရရှာတယ်အဲ့ဒီအကြောင်းအရာကိုမြင်လို့ငါဘုရားပြုံးတော်မူတယ်လို့မိန်တော်မူပါတယ်အဲ့ဒီအကြောင်းအရာကိုကြားရတော့ အရှင်အာနန္ဒာနှင့်တကောဝယဟန်တော်များမှာကြီးစွာသောတန်ဝေကတွေရကြတယ်တဲ့အဲ့ဒီကံမှာမြတ်စွာဘုရားကဆုံးခံကြွနေရင်လမ်းပေါ်မှာပဲရက်တော်မူလျက်တရားကာတာ6ပုဒ်ကိုဟောတော်မူပါတယ်အခုအဲ့ဒီ6ပုဒ်တွေကပထမတစ်ပုဒ်ကိုထုတ်ပြမယ်ယထာပိမူလေအနုပတ္တဝေဒံလေ ဇိနောပိရောကောပုဏ္ဏရေဝရူဟတိဧဝံပိဒနာနုတယေအနုဟတိနိဗ္ဗတတိဒုက္ခမိတံပုဏ္ဏပုဏ္ဏံအဲ့ဒီဂါထာဖြင့်ဘောပြလိုရင်းကတော့ဥပ္ပရိမင်းဤဘဝတုန်းကပရပတ်ယတိပြုပြီးတရားနှလုံးသွင်းလို့ပထမဇံကိုရခဲ့တယ်။ဒါပေမဲ့အဲ့ဒီဇံကစိတ်ကူးအဖြစ်နဲ့ဖြစ်ပေါ်တဲ့ကာမရာဂ ပရိယုတ်တံတနာကိုသာဝိကံပနဗဟံဖြင့်ပေနိုင်တယ်အကိုက်တအတော်အတန်ကြာဝေးကွာစေတာပါပဲဒါကြောင့်အဲ့ဒီပထမဇန်ရတဲ့ဘဝတုန်းကမြမဘဝတုန်းကကာမရာဂတဏမဖြစ်ပေါ်ပဲကင်းနေခဲ့တယ်ဒါပေမဲ့လို့အရိယမပြည့်အမြင့်ပြတ်ပေတာမဟုတ်တဲ့အတွက်ကြောင့်လူဘဝတရေသမီးဖြစ်တဲ့အခါကျတော့ အဲ့ဒီကာမတဏဟာပြန်ဖြစ်မြဲဖြစ်တာပဲဘဝတဏကတော့ဇံပြနေတော့ကလည်းဖြစ်နေခဲ့တာပါပဲအဲ့ဒီလိုအနုတ္တယတဏအမြင့်မပြတ်တဲ့တွေ့တဲ့မြမဖြစ်ပြီးတဲ့နောက် လူဘဝမှာတဆင့်ဝမဘဝလည်းရောက်ရပြန်နေတဏမကင်းသေးဘူးသုဓမြကာလပလုံးဒီပုံဒီနည်းနဲ့ကံအားလျော်စွာဘဝမျိုးမျိုးတွေ ခန္ဓာမျိုးမျိုးတွေအပံပံဖြစ်သွားရမယ်လို့ဆိုလိုရင်းဖြစ်ပါတယ်အဲ့ဒီမှာမြမဖြစ်ပြီးတဲ့နောက်ဝက်ပြန်ဖြစ်ရတာကိုအကြောင်းပြုပြီးတော့ရှင်းဆရာတော်ကြီးများကမြမဖြစ်လို့တဝင်းဝင်းဝဇခြင်းမှာ တမြုပ်မြုံလို့ဆိုတော်မူခဲ့ကြပါတယ်ဒါပေမဲ့လို့မြမဘဝမှာသုတေပြီးလင်ပြီးခြင်းဝက်ဖြစ်တာတော့မဟုတ်ဘူး အကြတလိဇံပိဋ္ဌငရေတာဆိုတာလည်းမပြည့်နိုင်ပါဘူးဇံရတဲ့ဘဝကဇံရဲ့အနိပြည့်တဲ့ဥပဇာရဘာဝနာကုသိုလ်အစွမ်းကြောင့်လူလောကနတ်လောက၌သာပြည့်နိုင်ပါတယ်ယခုပြောနေတဲ့ဝမကလေးဟာလဲလူလောကတတိသမီးဘဝမှာတဆင့်ဝတ်ဘဝကိုရောက်ရတာပဲအဲ့ဒါဟာလဲတတိသမီးဘဝတော့ကမှန်ရေးပြီး ယူသေးတိုက်တဲ့ပုဂ္ဂိုလ်ကိုမယုမသိပြစ်မှားခဲ့တဲ့အကုသိုလ်ကံကြောင့်ဖြစ်ပေါ်ရှိပါတယ်။အဲဒီဝိမကလေးဟာအဲဒီဘဝမှာသေးတဲ့ကံဥဝဏဘူမိဆိုတဲ့ရက်မှာမင်းမျိုးမှာဖြစ်တယ်။ဥဝဏဘူမိဆိုတာတထုံမျိုးပဲလို့အများက ယူကြပါတယ်။တချို့ပညာရှိများကတော့သာသနာတော်နှစ်1500နီးပါးက ဒေဝပါဠမင်းရေထိုးထားခဲ့သောကြီးပရပိုက်စာကိုအတောက်ထားပြုပြီးတော့သုမတ္တရာသုမတ္တရာကျွန်းကိုသုဝဏဘူမိခေါ်တယ်လို့ဆိုကြတယ်။အဲဒီသုဝဏဘူမိမင်းသမီးဘဝမှာတည်တဲ့အခါအိန္ဒိယနိုင်ငံဗာရဏသီမြို့၌မြို့သမီးဖြစ်တယ်။အဲဒီဘဝမှာတည်တဲ့အခါဝဏဝါဒီတိုင်း၌မြို့သမီးဖြစ်တယ်။ ဝနဝတိတိုင်းဆိုတာဘုံပေမြို့နယ်ဤအရှိတောင်ရပ်မှာရှိတယ်။အဲ့ဒီဘဝမှာတည်တဲ့အခါသုတ်ပါရက သင်္ဘောစိတ်အရပ်မှာ မြင်းကုံတဲ့တမိဖြစ်တယ်။သုတ်ပါရကသင်္ဘောစိတ်ဆိုတာဘုံပေမြို့မြောက်ဘက်ကပင်လယ်ကမ်းခြေမှာရှိတယ်။အဲ့ဒီဘဝမှာတည်တော့ကာဝီရသင်္ဘောစိတ်အရပ်၌လေသူကြီးတမိဖြစ်တယ်။ ကာဝီရသင်္ဘောစိတ်ဆိုတာအိန္ဒိယကျွန်းဆွယ်ရှေ့တောင်ဘက်စွန်းမှာရှိတယ်။ရှေးတုန်းကဓမိလခေါ်တဲ့ဓမေလူမျိုးတို့ရဲ့နိုင်ငံပင်လယ်ကမ်းခြေပေါ်အိဘဝမတိတော့ယခုသီရိလင်္ကာခေါ်တဲ့တီယိုကျွန်းအနုရာဒမြို့မှာအစိုးရပိုင်းမြို့သမီးတွေမှာဖြစ်ရတယ်။အဲ့ဒီဘဝမှာသေတော့အနုရာဒမြို့တောင်ဘက် ဘောက်ကန္တဆိုတဲ့ရွာမှာသူမနာဆိုတဲ့နာမည်နဲ့တကြွယ်ရဲ့သမီးဖြစ်တယ်။အမိကတော့ဘခင်အမိလိုပဲသူမနာလို့ခေါ်တယ်။နောက်ကမှသူဘခင်ကအဲ့ဒီရွာကိုစွန့်ပြီးတော့ဒီကဝါပီနယ်မဟာမုနီဆိုတဲ့ရွာမှာနေတယ်။အဲ့ဒီရွာမှာနေစဉ်ဒုဒ္ဒကာမဏိမင်းအမတ်ဖြစ်တဲ့လက်ကုံတက အတိမ်ပရာဆိုသူက ကိစ္စတကူပြင်အဲ့ဒီရွာရောက်လာတဲ့အခါမေသူမနာကိုမြင်ရလို့မေတ္တာသက်ဝင်တဲ့ဖြင့်အကြီးအကျယ်ဒိမြမင်္ဂလာပြုပြီးသူနေရဖြစ်တဲ့မဟာဘုံနဲ့ရွာတို့ခေါ်ဆောင်သွားတယ်အဲ့ဒီရွာမှာနေစဉ်တောင်စွန်းကြောင်းတိုက်ကြီး၌တည်င်းသုံးသောမဟာနုရုဒ္ဓမတိကအဲ့ဒီရွာဆုံးကန်ကြွလာတော့ မေတုမနာရဲ့အိမ်တကားမှာဆွံ့ရနေတော့မေတုမနာကိုမြင်တွေ့ရလို့နောက်ပါယဟန်များနဲ့ဒီလိုပြောဆိုပါတယ်တဲ့အာဟုသောငါရှင်တို့ဒုက္ခရဗောဓိကဘယလက်တဲ့တော်ကဝမကလေးသည်လက္ကုံတက အတိမ်ပရမဟာမတ္တတလက္ကုံတကအတိမ်ပရခောမကြီးပရိယဘာဝမကတော်ဖြစ်သောပတ္တနာမရောက်နေတုံသည်ဤအောဣစရိယံ ။အော်အံ့ဩပွေရာ ကောင်းလေစွာတကားတဲ့။အဲ့ဒီစကားကိုကြားရတော့အမတ်ကတော်မေသူမနာမှာရှေးဘဝဟောင်းတွေကိုပြန်လဲအောက်မေ့နိုင်တဲ့ဇာတိတ္တရဉာဏ်ဖြစ်ပေါ်လာတယ်တဲ့။အဲ့ဒီဇာတိတ္တရဉာဏ်ဖြင့်လူပြစ်ခဲ့မှုတဲ့ဘဝဟောင်းတွေကို ပြန်ပြီးဆင်ញင်ကြည့်လိုက်တဲ့အခါမှာတန်တရာကြီးကိုဒိဋ္ဌလံကြောင်းရုံနဲ့တန်ဝေကဉာဏ်လဲဖြစ်လာပြန်တယ်တဲ့။ဒါကြောင့် လူခင်မွန်းတဲ့အမတ်ကြီးဓမ္မခွန်တောင်းပြီးဘေကုဏီမကျောင်းတိုက်မှာရဟန်းပြုခဲ့တယ်။ရဟန်းပြုပြီးတော့တိတ်တမဟာဝိဟာရကျောင်းတိုက်မှာတတိပဒံသုတ်တရားကိုနာကြားရပြီးထိုအနိအယရှုမှတ်သဖြင့်သောတပတ္တိမေဖို့ရောက်သွားပါတယ်တဲ့အဲဒီကနောက်ဒုဒ္ဒကာမဏိမင်းကြီးနတ်တက်ပြီးတဲ့အခါမှာသူဇာတိရပ်ဖြစ်တဲ့ဘောက္ကန္တရွာသို့သွားရောက်ပြီးနေစဉ် ကံလမဟာဝိဟာရကျောင်းတိုက်မှာအာတိဝိသောပမသုတ်တန်တရားကိုနာကြားရပြီးအရတ္တဘူရောက်ပြီးအာသောကုံခန်းနဲ့ယန္တာမဖြစ်သွားပါတယ်တဲ့အဲဒီသူမနာဒေဝီဒေရီဤဘဝဖြစ်စဉ်ကိုဘုန်းကြီးကဒီလိုဇောင်းဘုတ်စီထားတယ်လူပြက်မကြီးမင်းသမီးတပြားမြမတတိဝကလေးဖြစ်ရာ ဥဝနဘာရာဝနဝါနိသုတ်ပါရကကာဝီရမတိယလနုရာပေါကံရွာဟုဖြစ်ရာပေါင်းစု73ခုသည်မေတုမနာဖြစ်စဉ်ဒီလို့យေတာပါတယ်အဲ့ဒီမေတုမနာရဲ့ဖြစ်စဉ်73ဘဝကိုတင်းတင်းချာချာစဉ်းစားကြည့်ရင်အင်မတန်တံဝေကဖြစ်เสียကောင်းတယ်တကုတံဘုရားလက်တဲ့တော်တော်က နုဘဝမှာတည်တဲ့အခါသာသမီချွေရန်တွေရောလက်ရှိပစ္စည်းတွေရောမိမိကိုယ်ကိုပါစွန့်ပစ်ခဲ့ပြီးတည်သွားရရှာတယ်။သာသမီစသည်တွေကငိုကြွေးပြီးကြံရစ်နေကြရှာမှာပေါ့။သူ့မှာလည်းတည်ပြီးတော့ကြက်မှဖြစ်ရရှာတယ်။လူစင်စစ်ကကြက်မှဖြစ်သွားတာကြောက်เสียပါပဲ။ အဲ့ဒီကျမဘဝမှာလည်းသာသမီကြွက်ကျဲအချွေရန်နေရှိမှာပါပဲသိငက်ကဒိုးတော့ဖန်ယူပြီးဒိုးစိတ်စားလို့ခေါင်းပြက်ပြီးအဲမကြည့်မစမ်းတဲ့တရားရှာတယ်တဲ့အဲ့ဒီကနောက်ကမတန်တရားတန်ကြာမှကြာရတဲ့ကြာနာရတဲ့ကုသိုလ်ကံကြောင့်မင်းသမီးဖြစ်ရတယ်ဆိုတာကတော့ဝန်တာစရာပါပဲအဲ့ဒီကျမဟာ ကမ္မဋ္ဌာန်းတရားအကြောင်းကိုဘာမှနားလည်မှာမဟုတ်ပါဘူး။ဒါပေမဲ့လို့ကြီးညိုတဲ့စိတ်နဲ့နာလို့ကုသိုလ်တွေဖြည့်ပြီးအဲ့ဒီကုသိုလ်ကြောင့်လူဘဝပြန်ရောက်ပြီးမင်းသမီးတောင်ဖြည့်ရတယ်ဆိုတော့တရားနာရတာအမတန်အားကိုးစရာကောင်းတာပဲ။အဲ့ဒီမင်းသမီးဘဝကဇံရလို့နောက်ဘဝမှာပြမဖြစ်ရတာလဲဝမ်းသာစရာပဲ။မြမဘဝမှာသုတည်တော့လူလောကမှာ တတိမျိုးမှဖြစ်ရတယ်အဲ့ဒါလဲဝမ်းသာစရာပါပဲဒါပေမဲ့အဲ့ဒီဘဝမှာတည်တဲ့အခါသာသမီစတဲ့ချွေရန်တွေရောပစ္စည်းဥစ္စာတွေရောမခွဲကျင်ပဲနဲ့တေပြီးခွဲကြရတာတဲ့ဝမ်းနေစရာပဲတဲ့တေပြီးတော့ဝတ်မှကလေးဖြစ်ရတဲ့ဆိုတာကဒါပြီးဝမ်းနေစရာကောင်းသေးတယ်တဲ့မြမကလူပြည့် လူကဝက်ပြစ်ရတယ်ဆိုတော့ကြောက်စရာလည်းလွန်ကောင်းတာပဲ။တဝေကယူစရာပါပဲ။တခြားလူတွေလည်းအရိယမဲ့ဘိုးကိုမရသေးရင်အဲ့ဒီလိုယုံညံ့တဲ့ဘဝတွေကိုရောက်သွားနိုင်တယ်။ဒါကြောင့်အတတိတံဝေကဖြစ်ပြီးတရားကိုလေးလေးနက်နက်နှလုံးသွင်းနိုင်အောင်မြတ်စွာဘုရားကဒီဝမကလေးဖြစ်စဉ်ကို မိန်တော်မူခဲ့တာဖြစ်တယ်အဲဒီဝမလေးဘွားတုန်းကဘယ်လိုသိရတယ်ဆိုတာတော့ပြဆိုမထားဘူးဒါပေမဲ့လို့ယခုကာလလိုပဲဝက်ရှင်တွေကတတ်လို့သိရတာဖြစ်မယ်အဲ့ဒီကာတော့ကဝက်မမသာသမီစတဲ့ကျွေရန်ပေါင်းဖို့ရှိမှာပဲအဲ့ဒါဒီနဲ့သေကွဲကွဲရတာသက်ဆိုင်ရာတွေအလုံးစိတ်ဆင်းရဲစရာတွေများစွာဖြစ်ကြရမှာပဲအဲ့ဒီကနောက် သူဝနဘူမိယမံအနုရာဒမြို့အတိ၆ဌာနမှာလူဘဝကြီးဖြစ်သွားရတယ်ဆိုတော့တော်သေးရဲ့လို့ဆိုရမှာပဲဒါပေမဲ့လို့အဲ့ဒီ၆ဘဝမှာသိရတဲ့အခါတိုင်းသူကိုယ်တိုင်ရောသက်ဆိုင်တဲ့သူတွေရောဝမ်းနေကြရဆိုရင်ပူဆွေးကြရငိုကြွေးကြရမှာကြီးပဲနောက်ဆုံးမှာ ဥပနာဒေရီဖြစ်ပြီးယဟန္တာမှဖြစ်သွားတာကတော့အဲ့ဒါဝန္တစရာအကောင်းဆုံးပဲအဲ့ဒီဖြစ်စဉ်ထဲမှာဘဝဟောမှသေးသေးပြီးဘဝအတိအတိတက္ကတက္ကဖြစ်ရတာဟာဘာကြောင့်လဲဆိုရင်ဆင်းရဲဖြစ်ပွားကြောင်းသမုဒိယသစ္စာဆိုတဲ့နန္ဒီရာကတဏှာကြောင့်ပဲတခြားသူတွေမှာလည်းအဲ့ဒီနန္ဒီရာကတဏှာမကင်းသေးရင် ဒီလိုပဲသေးသေးပြီးတော့ဘဝအတိအတိဖြစ်ဖြစ်သွားရလိမ့်မယ်ဒါကြောင့်ဒီသမုဒယသစ္စာဆိုတဲ့နန္ဒီရာကတဏကင်းခြင်းအောင်မဂ်ကင်၈ပါးအကျင့်ကိုကျင့်သုံးပွားများဖို့ရာအလွန်ပဲရည်ကြည်ပါတယ်သုမနာထေရီမမှာတော့တတိပဒာနတုတ်တရားကိုနာကြားပြီးတော့အဲ့ဒီတတိပဒဏီအတိုင်းရှုမှတ်ပွားများလို့ သောတာပန်ဖြစ်တယ်အဲ့ဒီကနောက်ယခုဟောပြနေတဲ့အတိဝိသောပမသုတ်တရားကိုနာကြားပြီးတပံနှလုံးသွင်းရှုမှတ်တဲ့အတွက်ကြောင့်အရတ္တဘူရောက်ပြီးယန္တာမဖြစ်သွားတယ်သမုဒိယဆိုတဲ့တဏှာကင်းသွားတယ်သမုဒိယဆိုတဲ့နန္ဒီရာကတဏှာကင်းသွားတယ်ဒါကြောင့်တပံဘဝအစ်ဖြစ်ဖို့ မရှိတော့ဘူးတဲ့ပရိနိဗ္ဗာန်ပြုပြီး အေးငြိမ်သွားဖို့အိုမပကံရောက်ဖို့ပဲရှိတော်တယ်တဲ့အကြောင်းဒီသုမနာဒေရီဟာအာယုသင်္ကာရဂုံနဲ့ကားတဲ့ပရိနိဗ္ဗာန်ပြုတော်မဲ့အကြောင်းတည်င်းသုံးပေါ်များအားပြောကြတယ်အဲ့ဒီကမြို့သားရဟန်းတော်များနဲ့မြို့သမီးရဟန်းမများက သူ့အကြောင်းအရာကို မေးမြန်းကြတဲ့အတွက်ဘုရားတပည့်တော်မဟာကကုသံဘုရားလက်ထက်တော်ကလူမျိုးသမီးဖြစ်ခဲ့ပါတယ် အဲ့ဒီဘွားကသိတော့ကြက်မဖြစ်ခဲ့ပါတယ်အဲ့ဒီကြက်မဘွားမှာသိငတ်ကဒိုးတုပ်ပြီးစားလို့ခေါင်းပြက်ပြီးသိခဲ့ရတယ်သိပြီးတော့လူဘွားမှာမင်းသမီးဖြစ်ခဲ့တယ်စသဖြင့်ဘောက်ကန္တရွာမှာအဆုံးစွန်ဘဝတိုင်အောင်တဲ့သူ့အကြောင်းအရာတွေကိုဘေကုဏီတန်ခါအားဖြစ်စဉ်အတိုင်းပြောကြားပြီးတော့ဧဝံယခုပြောကြားခဲ့သည့်အတိုင်းသမဝိသမေ ညီမျှမညီမျှကုန်သောဝါကောင်းအစု အမျိုးမျိုးကုန်သောဒေရတမဒေရတအတ္တဘာဝေ33ခုသောအဘဝအတ္တဘောတို့ကိုဘတ္တဝါရောက်ရှိခဲ့ပြီး၍ဣဒာနိယခုနောက်ဆုံးဘဝမှာဩကံဒိဋ္ဌဝါတန္တရာ၌ညီငွေသောကြောင့်ပပစိတ်တဝါယဟံပြု၍အရဟတံယဟန္တာအဖြစ်အရဟတဘုသို့ ပတ္တာရောက်ခဲ့ပါပြီတပေပိအလုံးစုံသောအရှင်ကောင်းရှင်မတို့သည်လိအပမဒေနမမိမလျော့အမတ်ရသည့်တတိတရားဖြင့်တပ္ပတိဒသီလသမာဓိပညာကိုဤစီပြည့်စုံအတုကြပါကုန်လောလို့ပြောကြလျက်ပရိသတ်၄ပါးကိုတဲ့တံဝေကဖြစ်စေပြီးလင် ပရိနိဗ္ဗာန်ဝင်ဆံသွားပါလေတဲ့ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သောအာတိဝိသောမသုတ်တန်၌လာတဲ့နန္ဒီရာဂနဲ့ဆက်ဆက်၍တိမတ်ပစေရာအချက်လက်များကိုမြတ်စွာဘုရားဟောကြားတဲ့အတိုင်းယေသူရှင်ပါစီဆရာတော်ဘုရားရေးသားခဲ့တဲ့တရားကိုနာယူမှတ်သားဟောကြားကြသောကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာရဏတတရားတို့သည်၎င်း တလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝအနန္တတို့ဤလောကီယုံနာခန္ဓာအာယနာ တတရားတို့သည်၎င်းဖြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသေခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာ ဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၀၈ပါးက သမှုတရားသစ္စာ ဣဒနာကျုပ်ရငြိမ်းရအေးရဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိဇ္ဇမြတ်သောသာသနာပြုမြတ်ကောင်းမှုတွေကဘဂသစ္စာဒီကဲ့သို့သစ္စာ၄ပါး၄ကျင့်၄ခါသိမြင်ပါသဖြင့် မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိတုကဝိမု ക്തി အယတာကိုစီကိုငါကံစားနိုင်ကြလို့မို့ဟိုမှာတောင်းကံအေးချမ်းသောနေမြေမှာအေးအေးချမ်းချမ်းပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု